ခန်းကြီး15အငယ်1မှ8နေဘိုင်သားယေဟောဗောင်မင်းကြီးနန်းဆန်18နှစ်တွင်အဘိယသည်ယေရုရှလင်မြို့၌မင်းပြု၍ယူဒပြည်ကို၃နှစ်ဆိုးဆန်၏မေတော်ကအဘရှလုံဤသမီးမာခာအမည်ရှိ၏ခမည်းတော်ပြုသောဒုစရိုက်ကိုပြုမြဲပြု၍ ဘေးတော်ဒါဝိဒ်ကဲ့သို့မိမိဘုရားသခင်ထာဝရဘုရားရှေ့တော်၌စိတ်နှလုံးစုံလင်သည်မဟုတ်။သို့သော်လည်းဒါဝိဒ်၏မျက်နှာကိုထောက်၍သူ၏ဘုရားသခင်ထာဝရဘုရားသည်ဆွေတော်မျိုးတော်ကိုချီးမြှောက်၍ယေရုရှလင်မြို့ကိုတည်စေသဖြင့်၊ထိုမြို့၌ဒါဝိဒ်၏မီးခွက်ကိုထွန်းလင်းစေတော်မူ၏။အကြောင်းမူကား၊ဒါဝိဒ်သည် ဟိတ္တိအမျိုး ဥရိယအမှုကိုထားလျှင် တသက်လုံးထာဝရဘုရားမှားထားတော်မူသောအမှုတစုံတစ်ခုကိုမျှမရှောင်ရှေ့တော်၌တရားသဖြင့်ကျင့်သောအကြောင်းသည်ယောဘုံသားအပိယနှင့်ယေယောဘုံတို့သည် အသက်ရှိသမျှကာလပတ်လုံးရံဘက်ပြုကြ၏အပိယပြုမှုသော အမှုအရာကျွင်းသမျှတို့သည်ယူဒရာဇဝင်၌ရေးထားလျက်ရှိ၏အပိယသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ဒါဝိမျိုး၌တင်းချိုခြင်းကိုခံလေ၏တားတော်အာတသည်ခမည်းတော်အရာ၌နန်းထိုင်၏ အငယ်9မှ15ဤဒေလရှင်မြေယေဟောဗောင်နန်းဆန်20တွင် အာသတိယေရုရှလင်မြို့၌42နှစ်မင်းပြု၍ယူရပြည်ကိုစိုးဆန်လေ၏အဖွားတော်ကအဘရှလုံဤသမီးမာခါဖြစ်၏အာသတိအဘိတော်ဒါဝိပြုတကဲ့သို့သာရဖျားရှေ့တော်၌တရားသဖြင့်ပြု၏ယောက်ျားအလိုသို့လိုက်တတ်သောမိမရှာတို့ကို၎င်းဘိုးတော်ဘေးတော်လုသောရုတ်တုရှိသမျှတို့ကို၎င်း ပြည်တော်တဲကပယ်ရှားတော်မူ၏။အဖွားတော်မာခါသည်အာရှရပင်အဖို့ရုတ်တုကိုလှုပ်သောကြောင့်မိဖုရားအရာကိုနှုတ်၍ရုတ်တုကိုဖျက်ဆီးပြီးလျှင်ခေဒရုန်ချောင်းနှမ်းမှမီးရှို့တော်မူ၏။မြင့်သောအရက်တို့ကိုမပယ်ရှားတော်လဲလက်ထက်တော်ကာလပတ်လုံးအာတစိတ်နှလုံးသည်သာရဖျားရှိတော်၌စုံလင်ခြင်းရှိ၏။ခမည်းတော်လှူသောဥစ္စာ ကိုယ်တိုင်လှူသောဥစ္စာရွှေငွေဒဇာများကို ဗိမာန်တော်ထဲသို့သွင်းထားတော်မူ၏။16အာသနှင့်ဣသရေလရှင်ဘုရင်ဗာရှာတို့သည် အသက်ရှည်သမျှကာလပတ်လုံးရန်ဘက်ပြုကြ၏။ဣသရေလရှင်ဘုရင်ဗာရှာသည်ယုဒပြည်သို့စစ်ချီ၍ယုဒရှင်ဘုရင်အာသထံသို့အဘယ်သူမျှမထွက်မဝင်စေခြင်းငှါရာမမြို့ကိုတည်၏။ထိုအခါကျန်ကြွင်းသောဗိမာန်တော်ဘဏ္ဍာနှင့် နန်းတော်ဘဏ္ဍာတည်းဟူသော ရွှေငွေရှိသမျှကို အာသသည်ယူ၍မိမိကျွန်တို့၌အပ်သဖြင့်၊ဒမာသက်မြို့မှာနေသော ရှုရိရှင်ဘုရင်ရေဇုန်သားတာဗရိမုန်၏သားဗင်္ဟာဒဒ်ထံသို့ ပေးလိုက်၍၊ငါသည်သင်နှင့်၎င်း၊ငါ့ခမည်းတော်သည်သင့်ခမည်းတော်နှင့်၎င်းမိဿဟာယဖွဲ့ခြင်းရှိသည်ဖြစ်၍၊ရွှေငွေကိုငါလက်ဆောင်ပေးလိုက်၏။ဣသရေလရှင်ဘုရင်ဗာရှာသည်ငါ့ထံမှထွက်သွားစေခြင်းငှါ၊သူနှင့်ဖွဲ့သောမိဿဟာယကိုဖျက်၍ လာပါဟုမှာလိုက်လေ၏အာသမင်းကြီး၏စကားကိုဘင်ဟဒတ်သည် နားထောင်၍ဤဒေလမြို့ရွာတို့ကိုစစ်ချီစေခြင်းဟံမိမိဘူများကိုဆေလွတ်သဖြင့်သူတို့သည်ဤယုံမြို့ဒံမြို့အာပေလမက်မာခါမြို့မှဆ၍ဂင်နီတရပြည်လုံးနတ်တလိပြည်လုံးကိုလောက်ကြံကြ၏ထိုသတင်းကိုဘာရှာသည်ကြားသောအခါယာမမြို့ကို လက်ဆက်မတတ်ဘဲတိရဆမြို့၌နေရ၏ ထိုအခါအာသမင်းကြီးသည်ယုဒပြည်တရှောက်လုံးတွင် အမိန့်တော်ကိုကြော်ငြာစေသဖြင့်ပြည်သားတယောက်မျှမလွတ်။ရှိသမျှတို့သည် ရာမမြို့၌ဗာရှာမင်းသွင်းသောကျောက်နှင့်သစ်သားကိုယူသွားကြ၏။အာသမင်းကြီးသည်ဗင်္ယာမိန်ခရိုင်၌ဂေဗမြို့နှင့်မိဇပါမြို့ကိုတည်၏။အာသမင်းပြုမူသော အမှုအရာကြွင်းသမျှနှင့်တန်ခိုးကြီးခြင်း မြို့များကိုတည်ခြင်းအရာတို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏။သို့ရာတွင် အသက်ကြီးသောအခါခြေတော်၌အနာရောဂါစွဲသဖြင့်ဘိုးဘေးတို့နှင့်အိပ်ပျော်၍အဘိတော်ဒါဝိဒ်မြို့၌သင်္ဂြိုဟ်ခြင်းကိုခံလေ၏။သားတော်ယောရှဖတ်သည် ခမည်းတော်အရာ၌နန်းထိုင်၏။ယုဒရှင်ဘုရင်အာသနန်းစံနှစ်နှစ်တွင်၊ယေရောဗောင်သားနာဒဒ်သည် ဣဒရေလနိုင်ငံ၌မင်းပြု၍နှစ်နှစ်ဆိုးဆန်၏ထိုမင်းသည်ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြု၍ခမည်းတော်လိုက်သောလမ်းဣဒရေလမျိုးကို ပြစ်မှားစေသောလမ်းသို့လိုက်လေ၏ဣဒကာမျိုးအဟိယတာဘာရှာသည်တင်းဖွဲ့၍နာဒတ်မင်းနှင့်ဣဒရေလမျိုးသားအပေါင်းတို့သည်ဖိလိတိပြည်ဂိဘေတုံမြို့ကိုဝိုင်းထားကြစဉ်ယူရရှင်မြင်အာတနန်းဆန်၃နှစ်တွင်ဘာရှာသည် နာဒပ်မင်းကိုလှုပ်ကြံ၍နန်းထိုင်လေ၏နန်းထိုင်သောအခါယေဟောဗောင်အမျိုးရှိသမျှကိုလည်းလှုပ်ကြံ၏ဒါဝရဖျားသည်မိမိကျွန်ရှိလောမျိုးသားအဟိယအဖျင်မိန်တော်မူသည့်အတိုင်းယေဟောဗောင်အမျိုးကိုမဖျက်မိတိုင်အောင်အသက်ရှူသောသူတယောက်ကိုမျှမချမ်းမထားအကြောင်းမူကားယေဟောဗောင်သည်ကိုယ်တိုင်ပြစ်မှားသောအပြစ်နှင့်ဤဒေလမျိုးကိုလည်းပြစ်မှားစေသောအပြစ်အဖျင်ဤဒေလမျိုး၏ဖျားသခင်သာရဖျား၏အမျက်တော်ကို နှိုးဆော်သောအကြောင်းတည်းနာဒမင်းပြုသောအမှုရာကျွင်းသမျှတို့သည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏အာတနှင့်ဣဒရေလရှင်မြင်းဘာရှာတို့သည် အသက်ရှင်သမျှကာလပတ်လုံးရံဘက်ပြုကြ၏ယူဒရှင်မြင်းအာတနန်းဆန်၃နှစ်တွင်အဟိယသားဘာရှာသည်တိရဆမြို့မှမင်းပြု၍ဤဒေလနိုင်ငံကို24နှစ်စိုးစံ၏ထိုမင်းသည်သရဖျားရှိတော်၌ဒုစရိုက်ကိုပြု ယေရောဗောင်လိုက်သောလမ်း၊ဣသရေလအမျိုးကိုပြစ်မှားစေသောလမ်းသို့လိုက်လေ၏။